ဒီလုပ်ပြီမလို့အလိုလိုပဲမယုံသေးသလိုဖြစ်ဖြစ်သွားတာကြီးအများကြီးရှိပါတယ်။ဒါကြောင့်ကျမ်းဂန်များတက္ကိစ္စကရိယာယုံသေးသေးပြုခြင်းဆိုတာနောက်ယုံသေးသေးလုပ်နိုင်လောက်အောင်အလေးအထားလေးလုပ်ပေးပါဆိုတာအလေးအထားရှိပါဆိုတာဒီလိုပြောပါတယ်ခင်ဗျာ။အဲဒါအလေးအထားလုပ်ရတော့ ဒီလိုအလေးထားလုပ်ပြီးလို့ရှိရင်နောက်တော့အလိုလိုပဲရှုမှတ်တဲ့ကိစ္စမှာကျူးသေးတဲ့သဘောလေးတွေပေါ့လေဖြစ်လာမှာပါပဲ။ဘာဖြစ်လို့လဲဆိုတော့ကျူးသေးတဲ့အထုတ်လို့အထုတ်ခုရဲ့အကျိုးတွေကိုကောင်းကောင်းကြီးတည်နာတယ်လာပြီဆိုရင်ကျုံကြည်တဲ့စိတ်ကြီး ညှက်လို့တဲ့စိတ်တွေဟောဒီအဲ့ဒါတွေဖြစ်လာတာပဲတန်ဖိုးထားတဲ့စိတ်တွေဖြစ်လာတာပဲအဲ့ဒီခါမှာတဖတ်တဖတ်ရဲ့တန်ဖိုးဟာဘယ်လောက်အကျိုးရှိတယ်ဆိုတာဒီနားလေလာတော့စာစုအတိုင်းဟောဒီငကောကယူသေးတဲ့အလေးထားလေးတွေလုပ်နေရနေပြီးတော့အလိုလိုပဲအလေးထားကောင်းလေးတွေဖြစ်လာတဲ့ခါမှာအဲ့ဒါကိုဆိုလိုတာပါ ဒီတော့အထိုင်ကအကွေးစားလှူရှားတွေရရဆန်ဆန်ကြီးလှုပ်တော့ဘယ်နဲ့တတလုံးတို့ဘာလုံးကမျိုးစားလှုပ်ခဲ့တာအခုမှ300ဒီဂရီစီလျှော့ချလိုက်လို့ရှိရင်ဖြစ်နိုင်ပါမလားဖြစ်နိုင်ဖို့ရမရှိဘူးဆိုပြီးတော့တချို့ကလည်းတွေးဆပြီးတော့မယုံမကြည်နဲ့တော့ဖြစ်တတ်ပါတယ်အကြောင်းရင်းတွေပြပြီးတော့ဝေဖန်မှုတွေလည်းဖြစ်ဖြစ်ကြပါတယ် ပဋ္ဌာန်းဆရာကြီးကမဖြစ်နေတဲ့ကိစ္စတွေအတင်းစွတ်တိုက်တွန်းနေတာပဲဆိုတာပေါ့လေဒီလိုလည်းဖြစ်တတ်ပါတယ်ကောအဲ့ဒီလိုဖြစ်ဖို့တိတ်အရေးကြီးပါလားတံပိုးထားရတဲ့စိတ်ဟာတရားထုတ်တဲ့ပုဂ္ဂိုလ်တိုင်းအလွန်ကိုအရေးကြီးပြီးတော့လိုအပ်ပါတယ်တံပိုးထားရဖို့ဆိုတာကတော့အလုတ်ရဲ့အကျိုးကိုသိမှာ သတိပ္ပံဘာဝနာလုပ်ဟာဘယ်လောက်အတိုင်းအတာအထိအကျိုးကျေးဇူးတွေရှိပါတယ်ဆိုတာပေါ့လေ။အဲဒီတည်ထားဖို့အရေးကြီးပါတယ်။ကျမ်းစာဖြစ်ဖြစ်တည်ထားဖို့တချို့ကတော့ဒီလှုပ်လှုပ်တာဟာဘာကျေးဇူးရှိတယ်လည်းကအချိန်ကုန်နေတာပဲဆိုတာဖို့တာလည်းအချိန်ကြီးဖြုံးတိပြစ်တာပဲဆိုတာပေါ့လေ။ဒီလိုလည်းပဲတွေ့တတ်ပါတယ်ဒီမှာ။ အဲဒီလိုတွက်တတ်ချက်တတ်ဝေဘာန္တယုံဟတတ်တဲ့ပုဂ္ဂိုလ်တွေယုံဝတ္တတရားဖြစ်နေလို့ရှိရင်တော့ဒီတိပ္ပံလုံငါးပါးအတ္တတယောဆိုတာမရှိတော့ဘူးအတ္တတယောဆိုတာဥစ္စာဟခေါ်တာပေါ့ဥစ္စာဟဆိုတာအထုလို့ကြုံလာတဲ့ပြဿနာတွေအခက်ခဲတွေကိုယ်စိတ်ဆင်းရဲတွေ အဲ့ဒါတွေကိုအန်ကျိတ်ပြီးတော့ခံနိုင်တဲ့စွာရင်တတိတွေညံဖြစ်တော့တယ်ပါဥဒ္ဒဟာဆိုတာဥမလွှဲတာလို့ဆင်းရဲဒုက္ခကြုံလာပြီဆိုလို့ရှိရင်တဟတတဟနဆိုတာဟောတဟအကျိတ်ပြီးတော့ခန္ဓာရင်စွဲရည်ဇွဲပေါ်လေနော်ဇွဲတတ္တိပေါ်လေနော်ရင်ဆိုင်ရတဲ့တတ္တိပေါ်လေနော်အဲ့ဒါရှိပါတယ်အဲ့ဒီရင်ဆိုင်ရတဲ့တတ္တိတွေ အကြီးအကျယ်ဖြစ်ဖို့ရာမြတ်စွာဘုရားကဒီတိဋ္ဌဘာဝနာတရားအထုတ်မဲ့ပုဂ္ဂိုလ်တွေသို့မဟုတ်အထုတ်နေတဲ့ပုဂ္ဂိုလ်တွေပေါ့လေအဲ့ဒါလို့အတ္တတယောပေါ့တကယ်တွေ့လို့ရှိရင်ရေဆိုင်ရဲတဲ့တတ္တိပေါ့လေခန္ဓာရေတတ္တိဒါတွေအစဉ်သိရှိဖို့ရဆိုပြီးတော့သတိပဋ္ဌာန်ရဲ့အစ တရားကြည်ညာချက်အနေနဲ့ပေါ့လေအတ္တတရားဖော်ပြထားတာဟာရိုးရိုးလေးနဲ့ဆိုရင်ကောင်းပါတယ်။ဒါကဒေါသအစရှိတဲ့စိတ်အငြိကြီးကြီးကင်းဝေးစေခြင်း။ဒီမှာတတ္တဝါတွေမှာရာထုံးပြီးကျုံနေရတဲ့ဆင်းရဲတာဒါကဒေါသမောဟကိလေသာတွေပဲ။တရားပဲအရင်ခံလာတာပဲ။သူတို့ကြောင့်ပဲဒီ အမှန်ရှုပ်ထွေးတဲ့လူမှုပြဿနာတွေအမျိုးမျိုးအထူးတွေဖြစ်နေတာသူတို့ကြောင့်ကြီးပဲတော့အမှန်ကြောက်เสียကောင်းတယ်တော့ဒီတော့ဘဝရဲ့ဆင်းရဲတွေကိုမြင်တတ်တဲ့ပုဂ္ဂိုလ်ဟာဒီဘဝဆင်းရဲတွေဘယ်ရလာသလဲဒါကအရင်ခံတယ်ဆိုတာသိပြီးတော့အရင်ကဖြစ်တဲ့ဆင်းရဲခြင်းအကြောင်းကိုအခြေခံကြကြလက်တွေ့ကြကြ အဲကြိုတင်ကာကွယ်တဲ့နည်းကုစားတဲ့နည်းနှိမ်နှင်းတဲ့နည်းအပြတ်ရှင်းတဲ့နည်းဟာဟောဒီတတိကဘာဝနာတရားပဲဆရာတခုလည်းပဲရှိတယ်။သောမြတ်စွာဘုရားကရာဂဒေါသမောဟအစရှိတဲ့စိတ်ကြီးကြီးကင်းဝေးစင်ကြဖို့ရာတေးကြတဲ့လမ်းကြောင်းတစ်ကြောင်းပဲရှိတယ်။အဲဒီလမ်းကြောင်းဟာဆိုလို့ရှိရင် ကိုယ်တည်းကပေါ်တိုင်းအာယုံပေါ်စဲမှာချိန်သားကြိုက်ဆရာဆက်ပြီးတော့မလွတ်တန်းဆွေးဆုံးရရှိမှကိုပဲတဲ့အဲ့ဒါလို့ရဲရဲတော့အမကကြီးပြီးပြီးတော့အကျိုးတမျိုးကိုအတ္တတရရှိရတဲ့ဖော်ပြထားပါတယ်ဒါတော့ဒုတိယအကျိုးရလကတော့သောကသောကဆိုတာဝန်နေခြင်းပေါ့ ကိုယ့်အတွက်ဆုံးရှုံးနေတာမှုတွေပေါ့လေဟွန်းပစ္စည်းဆုံးရှုံးနေတာကကိုယ့်ရဲ့အခြေကောင်းအနေကောင်းတွေဆုပ်ယုပ်ပစ္စည်းသွားတာတွေမိသားစုတွေကတူပစ္စည်းတွေမိသားစုဆုံးရှုံးနေတာသွားတာတွေစသည်ပေါ့လေကပ္ပရရမှာဒီလိုဖြစ်ရဆိုပြီးအများကြီးရှိပါတယ်အဲဒီကကြလို့ရှိရင်သောကခေါ်တဲ့ဝိနည်းမှုတွေပေါ့လေကြီးကျယ်ဖြစ်ရတာ တချို့တေလောက်ကြီးလောက်တဲ့အထိလည်းဖြစ်သွားတာမတေကြည်တော့မှယူနှံ့တဲ့အပိုင်းကြီးလည်းရောက်သွားတယ်ရှိတာပါပဲအဲ့ဒါအဖြစ်ဆိုးတွေလည်းကြုံလို့အဲ့ဒီသောကခေါ်တဲ့ဝိနည်းမှုကြော်ဖြတ်သွားနိုင်ပါတယ်အဲ့ဒီကြော်ဖြတ်ဖို့ရတေချာတဲ့လမ်းကြောင်းဟာဒီသတိထားလမ်းကြောင်းပဲလို့ဆိုရတယ်သောကကလည်းပိဋိဝခေါ်တဲ့တတ္တငူကျွေးမှုနဲ့လည်းဆက်ဆက်နေတာဖြစ်တော့သောကဖြစ်လို့ရှိရင်အများအားဖြင့်ပိဋိဝလည်းဖြစ်တတ်ပါတယ် အဲဒီပိဋိဝတန်တငူကျွေးခုဒါလည်းပဲသူတွေငူကျွေးစရာနဲ့ကြုံလို့ရှိရင်ဖြစ်တတ်ပါတယ်နည်းနည်းဖြစ်တာလည်းရှိတယ်မျိုးဖြစ်တာလည်းရှိတယ်ဒါလည်းပဲမကောင်းတဲ့အခြေအနေပါပဲမှာဟမ်ဒါသောကနဲ့ပိဋိဝသောကကိုကြော်ဖြတ်သွားဖို့ရပိဋိဝကြော်ဖြတ်သွားဖို့ရတေးကြတဲ့လမ်းကြောင်းတစ်ခုတည်းပဲအဲဒါဆိုလို့ရှိရင်သတိပ္ပံ ဖြစ်တိုင်းမှရှိသတိပြုတာပဲဆက်စွာပြအမိကြားထားတာပြီးတော့ဒုက္ခဒေါမနဆန္ဒအထင်ကမာရတဲ့ဒုက္ခအထင်ကမဒေါမနဆအထင်ကမဆိုတာဒုက္ခဆိုတော့ကိုယ်ထဲမှာမခံစားမှုအမျိုးမျိုးပေါ့လေရတာရင်လည်းကြိုက်တာခဲတာထုံတာကျင်တာကအစကြုံရတဲ့မခံစားမှုတွေပေါ့လေအခုတရားထိုင်တဲ့အခါမှာဆိုရင်အမှန်တော့ပြည်သားပါလေဒေါမနဆဆိုတာက ကိုယ်ထဲမှာအဆိုးနဲ့ကြုံရတာစိတ်ထိကြိုက်ပြီးတော့ပေါ့လေမချမ်းသာဖြစ်တာပေါ့စိတ်မချမ်းသာဖြစ်တာပါပဲอืมအဲ့ဒီနှစ်မျိုးချုပ်ငိမ့်သွားဖို့ရာအတွက်တည်ကြတဲ့လမ်းကြောင်းတစ်ကြောင်းရှိတယ်အဲ့ဒီလမ်းကြောင်းကဆိုလို့ရှိရင်ဖြစ်တိုင်းမှရှိပြီးယူဆောက်ဖို့ဆင်ထားတယ်ဒါဒီကိုယ်ဒုက္ခနဲ့စိတ်ဒုက္ခတူတူကိုကိုကြုံရတော့ပါပဲ အနာဂတ်ရဟန္တာမဖြစ်မချင်းကတော့စိတ်ဒုက္ခအဲစိတ်ဒုက္ခတော့အကျုံးကမှာယူသောတာပန်လည်းမသက်တာဘူးသက္ကရာကလည်းမသက်တာဘူးအနာဂတ်ရောက်မှာပဲစိတ်ဒုက္ခသက်တာရရပါတယ်ဒါပေမဲ့လို့ကိုယ်ဒုက္ခတော့ဘယ်သူမှမသက်တာပါဘူးကျုံးရတာကြီးပါပဲဒီတော့လောကသားတွေဘဝတစ်လျှောက်မှာပေါ့လေ ကိုယ်ဒုက္ခနဲ့စိတ်ဒုက္ခနှုတ်လိုက်လို့ရှိရင်ကျန်တာတွေအကောင်းကြီးနေမှာပဲဒါပေမဲ့လို့အကောင်းကြီးကွက်ပြီးတော့ကိုယ်ဒုက္ခမရှိဘဲနဲ့စိတ်ဒုက္ခမရှိဘဲနဲ့ပယ်ပုဂ္ဂိုလ်မှမနေနိုင်ဘူးဒါအဲ့ဒါတခုဟာတတ္တဝါရဲ့အာနိချက်လို့ဆိုတော့ပါပဲဒီမှာတတ္တဝါတိုင်းလည်းကြောက်ကြပါလေကုဒုက္ခစေဒုက္ခတတ္တဝါတိုင်းအကြောက်ဆုံးဖြစ်တဲ့ကုဒုက္ခနဲ့စေဒုက္ခအတွက်ကိုမြတ်စွာဘုရား အာမခံချက်ပေးပြီးတော့ရေးရေးတော့ခုစိတ်ဆင်းရဲစုံကြီးသွားဖို့ရာအတွက်အကြောင်းကြီးတော့တေချာတဲ့ခကြီးတဲ့လမ်းကြောင်းပဲအဲဒီလမ်းကြောင်းကသတိပဋ္ဌာန်လမ်းကြောင်းကိုပြောတာရိုးရိုးလေးနဲ့ဘယ်လောက်ကောင်းလဲဆိုတာကြည့်ပါလားတူတူကိုကိုကိုစီရဲကြည့်ပြီးတော့နေကြည့်ကြတယ်စီစီရဲကြည့်ပြီးတော့လည်းနေကြည့်ကြတယ်တက်တောင်တက်တာနဲ့ချမ်းချမ်းသာသာနဲ့ပျော်ပျော်ရွှင်ရွှင်နဲ့နေကြည့်ကြတာပဲဒါပေမဲ့လို့နေနိုင်ရပါဘူး သို့တော့မနေနိုင်တဲ့နီးနေနိုင်တဲ့နီးမရှိလို့လားဆိုတော့ကဘာသူကဘာသားတွေကတော့ဘယ်တွေ့လိမ့်မလဲမြတ်စွာဘုရားတဆူတာပဲဒီနီးကိုရှာဖွေ တွေ့ရှိကြတာကိုယ်တွေတွေ့ရှိထားတဲ့သိကြတဲ့နီးကိုမြတ်စွာဘုရားထုတ်ပေါ်ပြီးတော့တရားရဲ့အစကျင့်ညာချက်အနေနဲ့ဟောလိကျင့်ညာထားတာပြီးတော့ညာရစအဓိကမာယညာရဆိုတာ အရိယာမက်ကိုပြောပါတယ်အဲ့ဒီအရိယာမက်ကစောစောကပြောခဲ့တဲ့တတ္တဝါတွေကြုံရတဲ့ရာနှုံးကြီးဆင်းရဲဖြစ်ခြင်းအကြောင်းဇာတုသမကိလေသာတွေကိုအပြတ်ရှင်းတယ်မြစ်ပြတ်ရှင်းမြစ်ပြတ်ရှင်းဖြစ်တဲ့အရိယာမဲ့အဲ့ဒီအရိယာမဲ့ရဖို့ရာ လက်ဆုပ်လက်ခံရဖို့ရတည်ကြတဲ့လမ်းကြောင်းတစ်ခုတဲ့အဲ့ဒါဆိုလို့ရှိရင်ဖြစ်တိုင်းမှရှိတယ်ဆိုတာအရိယာမရတယ်ဆိုလို့ရှိရင်မဖြစ်လို့ရှိရင်ဖလခေါ်တဲ့ဖို့လည်းပဲစိတ်ဖြစ်တော့တာပါပဲအင်းတကယ်ချမ်းသာစိတ်နိဗ္ဗာန်ကိုမျက်မှောက်ပြုရာအတွက်ကြောင်းရည်တော်ခီလို့ဆိုထားပါတယ်။ဒါဗုဒ္ဓသာသနာဝင်တိုင်းတကယ်လိုအပ်တဲ့ အကျိုးတရားတွေလို့ဆိုရမှာပါပဲဒီမှာဘုရားဘာသာဝင်လည်းလွတ်အပ်တဲ့အကျိုးတရားဘုရားဘာသာဝင်လည်းမဟုတ်ပါဘူးတကယ်ငြိမ်းချမ်းမှုအစစ်ဆိုရင်သူသူကိုယ်ကိုလွတ်တာပါပဲဟုတ်အမကကြီးပြေးပြီးတော့မြတ်စွာဘုရားဟောကြားထားတာတော့ဟာပါပဲဒါတော့စိရစီအကြောင်းလည်းပဲဘယ်ပုဂ္ဂိုလ်ကမှထုတ်ဖော်တာမရှိပါဘူးဘုရုံကဇာယအဘိညာပုဂ္ဂိုလ်တွေရှိခဲ့ပါတယ်သူတို့မထုတ်ဖော်နိုင်ပါဘူးဘုရားတဆူလည်းပဲထုတ်ဖော်နိုင်ပါတယ် ဘုရားတဆူတဲ့ကိုယ်တိုင်ကြည့်ပြီးတော့ကိုယ်တိုင်သိထားတဲ့တရားတွေကိုညွှန်ကြားထားတာမြတ်စွာဘုရားတကယ်အဲခုနစီရစီအကြောင်းဖြစ်တဲ့ကိလေသာတွေနှိမ့်နေပါတကယ်လမ်းကြောင်းမှန်ကိုညွှန်ကြားတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်ဆိုတာကိုယ်ရင်ကိုယ်ကြအထုတ်ကြည့်မှာအကောင်းဆုံးသိနိုင်ပါလားအဲတော့ဒီစကားကိုအဖြောင့်ပြောလိုက်လို့ရှိရင်တကယ်ချမ်းသာစေအမဂ္ဂဉ္ရှိတဲ့ချမ်းသာစေကို အရိယာမဲ့နဲ့ညီမောက်ပြုဖို့ရအရိယာကိုနဲ့ညီမောက်ပြုဖို့ရအတွက်တည်ကြတဲ့လမ်းကြောင်းဟာဟောဒီသတိကလမ်းကြောင်းပဲလို့ဒီလိုမြတ်စွာဘုရားအမဂ္ဂကျပြီးဟောပါတယ်ခုလိုအကျိုးပြတဲ့အမဂ္ဂကျပြီးပြီးတော့ဟောတဲ့သတိကဘာဝနာလုပ်ငန်းစဉ်တရားတွေကိုရိုးသေးသေးနဲ့နာကြတော့ဟောဒီလုပ်ငန်းဟာရိုးရိုးလေးနဲ့ရတဲ့အကျိုးတွေဟာလည်းပဲ သိတန်ဖို့ရှိလာပါလားဆိုတာပေါ့နားလည်လာမယ်တူချုပ်ပဲဖြစ်ဖြစ်အသေးစိတ်ပဲဖြစ်ဖြစ်ပေါ့လေနားရတဲ့အခါဆွေးနွေးရတဲ့အခါသိကြတဲ့စာဥစာကဖတ်ရတဲ့အခါမျိုးမှာပေါ့လေဒီဘက်ရဲ့ကျိုးသွားတွေကိုတည်လာလည်သွားလို့ရှိရင်အကျိုးရမသေးဘူးမသေးခွေးဘူးတိတိတိမ်နေအလုံးမဟုတ်ဘူးဆိုတာပေါ့လေအမှန်တမ်းမြင်ရအထိတ်တန်းကြတဲ့အလုပ်ပဲဆိုတာတည်လာလည်သွားတော့ ယုံကြည်လာတယ်လက်ခံလာတယ်ကောင်းတဲ့အလုပ်ပဲညွတ်တဲ့အလုပ်ပဲဆိုလက်ခံလာတယ်ဒီလက်ခံတဲ့စိတ်ကလေးကလည်းသိရည်ကြီးတယ်အဲဒါသတ္တခေါ်ရတယ်မသိရင်ယုံကြည်လက်ခံမှုမရှိဘူးရလုံနေလို့ရှိရင်လည်းပဲဘာမှယုံကြည်မှုရှိတယ်ရလုံနေလို့ရှိရင်လည်းပဲအဲလမ်းမှာလည်းလိုက်တတ်တာပဲဖြစ်နေတာပဲဒီတော့တတ္တတရားဖြစ်လာတော့ဒီအကျိုးတွေရလို့ ဆန္ဒလည်းဖြစ်လာတယ်ပြီးတော့လက်တွေအထုတ်လို့တဲ့ဆန္ဒတွေလည်းဖြစ်လာတတ်တယ်ဒါဘယ်ရလာတယ်ဆိုလို့ရှိရင်အခုလိုလက်တွေကြတဲ့သိက္ခာဘာဝနာတရားကိုနာကြားရလို့ဆွေးနွေးရလို့စောင့်စားတာနေကြည့်ရှိရှိရတယ်အကျိုးကိုသိတော့တတတရားကြီးနှိုးချပြီးတော့ဟုတ်လားဒီအကျိုးတွေရလို့တဲ့ဆန္ဒအထုလို့တဲ့ဆန္ဒတွေဖြစ်လာတာအဲ့ဒါတွေကသိဖို့တာအမှန်တန်ဖို့ရှိတယ်ဆိုတာ တကယ်စဉ်းစားတတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရဲ့သူသတိပဋ္ဌာန်ရဲ့အကျိုးသွားတွေတည်နာလေတော့ဒီအကျိုးကမှအာမခံရရှိတယ်ဆိုတာပေါ့ခိုင်ပါတယ်ဆိုတာပေါ့ဒီလားလေလူမှုချမ်းသာကတော့တဏှာပြင်ကာမဂုဏ်ချမ်းသာကတော့ဘလောက်ပဲကောင်းတယ်လို့ဆိုပေမဲ့လို့အာမခံခြင်းမရှိဘူးဆိုတာပေါ့ကောင်းတယ်လို့ဆိုပေမဲ့လို့အဲ့ဒီကောင်းတယ်ပဲ အချိန်ကုန်ရတဲ့ပုံကိုယ်ကြီးအဖို့ရတော့လူမှုပြဿနာတွေရှုပ်ထွေးပြီးတော့ဘေးသိအောင်ကောင်းတယ်ဒါအတွက်ပဲဒီလောက်ကောင်းတဲ့ချမ်းသာပဲဆိုတာသိနာလေတော့အဲ့ဒီအမကကြီးမရှိတဲ့ချမ်းသာနဲ့သတိပဋ္ဌာန်ဘာဝနာတရားကိုယူသေးသေးနဲ့အားထုတ်လို့ရရှိတဲ့အမကကြီးရှိတဲ့ချမ်းသာဖယ်လေနိုင်လာတာပဲအမကကြီးရှိတဲ့ချမ်းသာကိုစွန့်လို့ရဲပြီးတော့ အဘကရရှိတဲ့ချမ်းသာကိုပေါ့လေလက်လန်းတော့တာပါပဲအဲ့ဒီတော့မှတတ္တိတွေဖြစ်လာပြီကံချမ်းသာကိုရစ်တာလွှဲနိုင်ခဲ့တဲ့ဆွလွတ်နိုင်တဲ့တတ္တိကိုအရိယစာရှိလာတာ။အင်းအဲ့ဒီကံကုန်ချမ်းသာတွေကိုနောက်ခိုင်းပြီးတော့ဆွလွတ်ခဲ့တဲ့ပြိဿာကတွေကိုရှိခဲ့ပါပြီဒီဌာနရောက်နေပါပြီ။အဲဒီဌာနရောက်နေတော့ စွန့်လွတ်ခဲ့တဲ့ကာမဂုဏ်ချမ်းသာဆုံးရှုံးသွားတဲ့ချမ်းသာတဲ့တာလုံးနဲ့ချမ်းသာရရှိဖို့ရအတွက်ပိုင်ဆိုင်ဖို့ရအတွက်ပေါ့လေသိလိုအပ်တယ်ဆိုတာပေါ့လေအဲဒါကတော့လုံလောက်ဝိရဆိုအောင်ပါပဲအစာပြုတ်ချူပန်းအထုံမှုဆိုတာပေါ့လေခက်ခဲလေးတွေကျုံလာပြီဆိုလို့ရှိရင်ဒီဝိရိယအရှိန်ကိုမြင့်တင်ပြီးတော့တဆင့်တိုးပြီးတော့ကြိုးပမ်းအထုံမှုညုံမှန်းထားတဲ့ပန်းနဲ့ရောက်တဲ့ဒီအစစ်စစ်အစစ်စစ် တိုးပြီးတော့ကြိုးပမ်းအားထုတ်မှုရဲရဲနဲ့စွန့်ရည်တွေစပြီးတော့ဖွေးရတော့ပြီဒီတော့နောက်ပိုင်းမှာမိမိတို့ခံစားနေကြလူမှုချမ်းသာတွေကိုဆွတ်လွတ်ခဲ့လို့ဆွတ်လွတ်တဲ့အခိုက်အတန့်မှာတော့တလဆုံနဲ့တလဆုံရှုံးသွားတလသာဆုံရှုံးသွားပြီနှစ်လဆုံလို့ရှိရင်နှစ်လသာဆုံရှုံးသွားပါပြီအဲ့ဒါလို့ဆုံရှုံးသွားတဲ့ဒီလောကမှာအကောင်းဆုံးလို့ဆိုရတဲ့ချမ်းသာကို စွန့်လွတ်လိုက်လို့ရှိရင်အဲ့ဒီတဲ့သာလုံးနဲ့ချမ်းသာရဖို့ရအတွက်ရဲရဲမှုကတော့ရှိရပြီဆိုတာပါရဲရဲလို့လည်းပဲစွန့်ခဲ့တာပါပဲတယောက်တဲ့ခါကျတော့ရဲရဲမှုကယောဂီဖြစ်ခံယူပြီဆိုရင်ကိုယ်လေးကဖုံးပင်မှုကစပေါ်တိုင်းအာယုံကိုမလွတ်တမ်းမှတ်နိုင်ဖို့ရအတွက်အထုတ်ရတော့မယ်စွမ်းအားတွေထုတ်ရတော့မယ်အဲဒီစွမ်းအားဝိရိယစွမ်းအားလည်း ပေါ်လာတဲ့အာယုံစီရှိမှတ်တဲ့စိတ်ရောက်သွားအောင်တွန်းအားပေါ်လေအမြဲတစေတာရှိရတာအဲ့ဒါတိတ်လိုပါတယ်စက္ကန့်တိုင်းမှလည်းလိုပါတယ်ပြီးတော့အချိန်မှမှထိုင်ဖို့အချိန်မှမှစီရင်လျှောက်ဖို့ဒါလည်းတိတ်အရေးကြီးပါတယ်ဆိုတော့ဘယ်အရာမျိုးမဆိုပေါ့လေဘယ်လိုအမူအရာမျိုးမဆိုဘယ်နာမှာပဲနေနေဘယ်အချိန်မှာပဲဖြစ်ဖြစ်ပေါ့လေဘယ်လိုအမူအရာပဲဖြစ်ဖြစ်ပေါ်တိုင်းအာယုံမလွတ်တတ်မှမဟုတ်ဘူးညာ ကျိုးသေးသေးမှတ်ဖို့ရအတွက်အလေးလောက်ရတော့မယ်အဲ့ဒါမှဝိရိယသိအရေးကြီးတယ်ဝိရိယထားမှာရဲရဲနဲ့သဘောရှိပါလားမဟုတ်ဒီတော့ရဲရဲတဲ့သဘောကတစ်ချိန်နဲ့တစ်ချိန်ကောက်လာရမယ်ဆိုတာတနေ့နဲ့တနေ့ကောက်လာရမယ်အစားပေါ့လေလုံလောက်လောက်မရလို့ရှိရင်တော့ကျမကြီးကြီးပြတ်တော့မှာပဲကျမကြီးကြီးထိလိုက်တော့မှာပဲယောဂရတော့မှာပဲအားတွေလည်းနည်းသွားတော့မှာပဲစသည်ပေါ့လေ စိုးရိမ်စိတ်တွေဝင်နေယုံဝတ္တန်ရဲ့စိတ်တွေဝင်နေလို့ရှိရင်တော့အဲဒီအားဟာမပြည့်ပါဘူး။ဘုန်းကြီးတို့ကဒီကျမ်းမာရေးတွေဆောက်ရုပ်တဲ့လမ်းကြောင်းနဲ့တွန်းပို့တဲ့သဘောမျိုးမဟုတ်ပါဘူး။မြတ်စွာဘုရားကိုယ်တိုင်ကမှကိုယ်စည်းရည်ချုပ်ငြိသွားဖို့ရအတွက်သိကြတဲ့လမ်းကြောင်းစိတ်စည်းရည်ချုပ်ငြိသွားဖို့ရအတွက်သိကြတဲ့လမ်းကြောင်းလို့မိကြားထားတာပဲ။ဘုန်းကြီးတို့ပြောတာမဟုတ်ပါဘူး။ဘုရားကိုယ်တိုင်ပြောထားတာပါ။ အဲတော့ဒီဟာကိုယုံကြည်လို့ရှိရင်အေးအေးပြက်ပြီးတော့ကျမကြီးကြီးချုပ်တယ်ဘူးအစားတောက်တွေပြက်ပြီးတော့ကျမကြီးကြီးချုပ်တယ်ဘူးအစစရာရာပေါ်လေးချုပ်တီးပြီးတော့နေရတော့လွတ်လပ်မှုမရှိရတော့စိတ်ကြီးတင့်ပါပြီးတော့လေးပြီးပြီးတော့ပေါ့လေအဲထွက်ချင်စိတ်ပေါက်တာတည်ချင်စိတ်ပေါက်တာတော့ဆိုတာမရှိပါဘူးဒီလောက်ကအာထုတ်ကြည့်ပါအားရပြည့်လာမှာပါပဲဒီမှာ ယုံကြည်ခြင်းနဲ့အထုတ်ကြည့်ပါပြေဝလာမှာပါပဲ။အဲဒီလိုမဟုတ်ဖဲနဲ့ဟုတ်မှဟုတ်ပါမလား။မဟုတ်ဖဲမှဖြစ်နေပါလား။ဆရာကြီးကတိတ်တာတိုက်သွင်းတာသူတို့ကလည်းကိုယ်တွေ့ရှိပါမလားဆိုတာစသည်ပေါ့လေ။အဲဒီလိုယုံမှားပြီးတော့ဝေဖန်နေလို့ရှိရင်တော့အလုံးမဖြစ်ပါဘူး။ဘုရားကမယုံဝတိလောက်တာကိုသာမနှိမ့်ညို့တာပါ။မယုံဝတိလောက်ဖို့သာတားတာပါ။ယုံဝတိလောက်ဖို့တော့ခွင့်ပြုပါတယ်။ အဲ့ဒီယုတ်တိတွေပြုလို့ရမှာကိုခွန်အားနဲ့လိုတာဟုတ်လို့အစားတောက်လည်းပဲမချုပ်ချယ်ပါဘူးတင့်တော်တဲ့အစာတွေစခွင့်ပြုပါတယ်ဗတ္တိအောင်နဲ့ညီအောင်တော့မစားနဲ့ပါဘူးပါဠိရမှာကျင့်နိုင်မယ်ဆိုတာလည်းမရှိရဘူးအာရတိတိနဲ့အစာရဖို့ပဲအရေးကြီးတာသိရတဲ့အစာရဖို့အရေးကြီးတာမိဖက်နဲ့လည်းအထုတ်ခိုင်းတာမဟုတ်ပါဘူးအိပ်ပါဟွန်းဝါအောင်အိပ်ပါအေးဝါမှာအားဖြည့်ပြီးတော့အလုံးလုံးနေတာဟုတ် တော့တော့သတ်မှတ်ထားတဲ့အချိန်နဲ့တော့မပူစီနဲ့ဘယ်လိုရှင်းလဲဒီမှာအေဝါအိတ်သတ်မှတ်ထားတဲ့အချိန်နဲ့မရစီနဲ့ဒါပဲဒီလိုဆိုထားတာပါအဲ့တော့ရှင်းရှင်းလေးကြားထားရင်လည်းအထုစိတ်ကာလမှာတော့အကြောင်းအားလျော်ဆိုတာဝေဘာမှုတွေယောဝတ္တန်တရားမှုတွေပေါ့လေစိုးရင်မှုတွေတော့ဖြစ်တတ်ပါလေဘုန်းကြီးတို့လည်းပဲတရားထုတ်စဉ်ကာလကအထုတ်ခင်တဲ့ကူကယုံကြည်မှု အပြည့်လာခဲ့တာပါပဲဒါပေမဲ့လို့အကြောင်းအားလျော်ဆိုတာရိတ်တာတွေရောက်တဲ့အခါကျတော့ယုံဝတ္တန်တွေဖြစ်ပါတယ်ဝေဘာမှုတွေလည်းဖြစ်ပါတယ်ဘုံတွေဖြစ်တာကကိုယ်ကအယုသေးသေးလုပ်တယ်မျက်စိကမမြင်တော့ဟိုကြည့်ဒီကြည့်တဲ့အခါကျတော့သူရတွေအယုသေးမလို့စဉ်းရကောင်းမလျှောက်ဘူးအာသူတို့ကလည်းဘယ်လိုပဲဆိုတာပါပြီးတော့ဝိနည်းနဲ့ဆန့်ကျင်တဲ့ဟာတွေတွေ့တော့အာသူတို့ကဘယ်လိုလဲစသည်ပေါ့လေဝေဘာနေတာအဲ့ဒီဝေဘာနဲ့စိတ်တွေရှိနေသေးရဲ့အထုံကတခါတည်း ရက်သွားအရှင်လည်းကြာသွားဆရာသိတယ်ဟွန်းတခုတော့ယုံမှနေပြီဝေဖန်နေပြီဆိုတော့နောက်ဆရာကြီးဘောတော်ကဝေဖန်လာတတ်တယ်တရားပေါ်လည်းဝေဖန်လာတတ်တယ်ဘုရားပေါ်လည်းဝေဖန်လာတတ်တယ်အဲ့ဒီခါကျတော့တတ္တတရားတွေပြက်ပြီးတော့တရားကထွက်သွားတတ်တယ်ဆိုတာပေါ့လေဓမ္မဒိဋ္ဌာန်ကြီးလည်းဟောတာငါကိုခေါ်တာပဲဆိုပြီးတော့လေအဲ့ဒါကကိုကိုကိုမိကုန်းထုတ်ရပါမိမိလာတာဟာ ဆင်းရဲခြင်းအကြောင်းဖြစ်တဲ့ကိလေသာတွေကိုနေလင်းဖြစ်စည်းဖို့ဒါရလားသူများအချိုးမကျတာကို တွေ့ပြီးတော့ဝေဖန်ဖို့မကျေနပ်ဖို့ယုံမတန်လည်းဖြစ်ဖို့လာတာလားဆိုတာပဲမိကုန်းထုတ်လိုက်တဲ့အခါမှာကိုယ့်အလုပ်ကိုလုပ်ဖို့ကိုယ့်ကိုယ်ကိုပြန်ကြည့်ဖို့လာတာဆိုတာအဖြေတွေ့တော့ပါတယ်ကဲဒီလိုဆိုလို့ရှိရင်တော့ကိုယ့်အကိုလုပ်တာပါဥပမာလေးနဲ့တွေ့လာပါတယ်မလွဲတာလို့ဒီကြောင့်ကြည့်သွားတဲ့အခါမှာ လိုက်လေထန်လို့လိုက်ကြတဲ့မှာပေါ့လေသွားရပြီဆိုရင်လိမ်မာတဲ့စေတကြီးဟာကိုယ်လေကိုကိုယ်နဲ့အောင်ထည့်ရမှာကိုယ်လေကိုယ်နဲ့အောင်ထည့်ရမယ်ဆိုတာဟိုလေးကတော့ဘယ်လိုဖြစ်တာလဲရွတ်တင်ကဘယ်လိုခက်ကွင်းကဘယ်လိုခက်တင်ကဘယ်လိုဆိုတာပေါ့လေလုံပုံကပိုင်ကမောလုံပုံကင်မောကဘယ်လိုဆိုတာပေါ့လေစမ်းဝေပါနေလို့ရှိရင်ကိုယ်လေပဲရည်ရဲမြုပ်ပါပဲလို့ကိုယ်ပဲနေတာပါပဲလို့ ဆိုတော့ဒီခါကျလို့ရှိရင်ကိုယ့်ဒီကိုယ်နိုင်ဖို့တိတ်အရေးကြီးတာပဲဆိုဒီဥပမာလေးပေါ်လာပါတယ်အဲဒီလိုဆိုလို့ရှိရင်ကိုယ့်အကိုနိုင်အောင်ထဲသူများသွားကြည့်မနေနဲ့ဝေဖန်မနေနဲ့ဒီဝတ္တမြတ်တွေဖြစ်နေတယ်ဆိုတာအဲဒီတော့မှအရှင်ရောက်မှစိတ်ချလက်ချအားထုတ်လို့တရားကဖြောင်းသွားတယ်အဲတော့စိတ်ချလက်ချဖြစ်ဖို့အရေးကြီးပါတယ်ကိုယ့်ကိုယ်ကိုလည်းပဲအဲယုံကြည်မှုအသိအရေးကြီးပါတယ်အလုံနိုင်တယ်ဆိုတာကလို့ဆွမ်းဆောင်နိုင်တယ်ဆိုတာတတ္တိရှိတယ်ဆိုတာဒီလိုပါပဲ အဲ့လိုမွေးကြီးမှရပါတယ်တော့တာမန်စိတ်ထားမျိုးနဲ့တော့မရပါဘူးတိစ္ဆကရိယာကတော့ပြောဖို့ရအမှန်တကျေပြတ်ပါတယ်ချိန်လည်းရှိတော့ပါပြီဒီတော့လက်တွေ့တတိပဋ္ဌာန်တရားရဲ့ရရှိတဲ့အကျိုးရလရလကိုပေါ့လေရနိုင်တဲ့အကျိုးရလကိုတော့ဉာဏ်တို့တံပုဒ္ဒတဲ့စိတ်တွေနဲ့အပြည့်ဝပြည့်ဝရှိပြီးတော့ကျွမ်းမှုမှာယူတည်တည်လေးလေးစားစားနဲ့ ပြုလုပ်နိုင်ကြပါစေလို့ယောဂီတွေစီကပြောလင်းပါတယ်ပြုလုပ်နိုင်ပြီးတော့တကယ်မဖြစ်ဘူးသေးတဲ့တတဝိရိယတတိသမารိပညာကြီးဆိုးစွမ်းအားတွေလည်းပဲတလိတဲ့တလိထက်တန်ပြီးတော့ဗောလေနောက်ဆုံးဒီတရားရဲ့အထုတ်မှုရဲ့အကျိုးကောင်းတဲ့ရောက်တဲ့အထီဗောလေသိပြီဆိုလို့ရှိရင်ဒီတရားမှဒီတရားဟဲ့ဆိုတာဗောလေလက်တိလက်မောင်းတန်းပြီးတော့ဥဒန်းကျူးနိုင်လောက်တဲ့အခြေအနေဒီဗောလေရဲရဲနဲ့အခြေအနေဒီ